ခန်းကြီး30အငယ်1မှ9ထို့နောက်အာမုန်ရှင်မြင်းသည်သေ၍သားတော်ဟာနုန်သည်ခမည်းတော်အရာ၌နန်းထိုင်၏ဒါဝိဒ်ကလည်းဟာနုန်အဖနာဟတ်သည်ငါအားကျေးဇူးပြုသောကြောင့်သူ၏သား၌ငါကျေးဇူးပြုမည်ဟုဆိုလျက်သူ၏အဖတရားတွင်နှစ်သိမ့်စေခြင်းဟံကျွန်တို့ကိုဆေလွတ်၍ဒါဝိဒ်၏ကျွန်တို့သည်အာမုန်ပြည်သို့ရောက်ကြ၏ ။အမ္မုန်အမျိုးမှူးမတ်တို့သည်မိမိတို့အရှင် ဟာနုန်ထံသို့ဝင်၍၊ဒါဝိဒ်သည် စိတ်တော်ကိုနှစ်သိမ့်စေသော သူတို့ကိုစေလွှတ်ရာတွင်၊ခမည်းတော်ကိုရိုသေစွာ ပြုသည်ဟုထင်မှတ်တော်မူသလော။မြို့တော်ကိုစစ်ဆေးစူးစမ်း၍ဖျက်ဆီးခြင်းငှါသာသူ၏ကျွန်တို့ကိုစေလွှတ်သည်မဟုတ်လောဟုလျှောက်ကြသော်၊ဟာနုန်သည်ဒါဝိဒ်၏ကျွန်တို့ကို ယူပြီးလျှင်၊မုတ်ဆိတ်တခြမ်းကိုရိတ်၍အဝတ်ကို တင်ပါတိုင်အောင်ဖျက်ပြီးမှလွတ်လိုက်လေ၏ထိုသတင်းကိုဒါဝိဒ်သည်ကြားသောအခါ ထိုလူတို့သည် အလွန်ရှက်သောကြောင့်သူတို့ကို စီးကြိုစေခြင်းငှာဆေလွတ်၍တင်တို့သည် မုတ်စိတ်မရှိမီတိုင်အောင်ယေရီခေါမြို့မှနေကြလော့ထိုနောက်မှပြန်လာကြလော့ဟုမှားထားတော်မူ၏အငယ်6မှ14အာမုံအမျိုးသားတို့ကငါတို့သည် ဒါဝိရှေ့မှဆက်ဆုပ်ရွံရှာပွဲဖြစ်လိမ့်မည်ဟုသိလျင်လူတို့ကိုစေလွတ်၍ဘေယဟောဘမြို့နှင့်ဇောဘမြို့၌နေသော ရှုရိလူခြေတီသူရဲနှစ်သောင်းမာခမင်းကြီးလူတစ်ထောင်တောဘမြို့သားတစ်သောင်းနှစ်ထောင်တို့ကိုငှားကြ၏ထိုတရင်ကိုဒါဝိဒ်သည်ကြားလျင်ယောဘနှင့်ခွန်အားကြီးသောသူရဲ့အလုံးရဲ့အပေါင်းကိုစေလွတ်၏အာမုံအမျိုးသားတို့တွင်ထွက်၍ မြို့တကားဝမှာစစ်ခင်းချင်းကြ၏ဇောဘမြို့ယေဟောဘမြို့တောဘမြို့မှလာသော ရှုရိလူနှင့်မာခာမင်းကြီး၏လူတို့သည် လွင်ပြင်၌တခြားစီနေကြ၏ယောဘသည်လည်းရှေ့၌၎င်းနောက်၌၎င်းစစ်မျက်နှာနှစ်ဖက်ရှိသည်ကိုမြင်လျင်ဤဒေလလူတို့တွင်တံမြန်သောသူရှိသမျှတို့ကို ရွေးကောက်၍ရှုရိလူတို့တစ်ဖက်၌စစ်ခင်းခြင်း၏ကျွင်းသောသူတို့ကို အာမုံအမျိုးသားတို့တစ်ဖက်၌စစ်ခင်းကျင်းစေခြင်းငှာညီအပိရှဲလက်တို့အလျက်ရှုရိလူတို့သည်ငါ့ကိုနိုင်လင်ငါအားကူရမည်အာမုံအမျိုးသားတို့သည်တင့်ကိုနိုင်လင်တင့်အားငါကူမည်ရဲရင်သောစိတ်ရှိ၍ငါတို့လူမျိုးငါတို့ဖျားသခင်မြို့ရွာတို့အဖို့အားထုတ်၍တိုက်ကြကုန်အံဒါရဖျားသည်အလိုတော်ရှိသည့်အတိုင်းစီရင်တော်မူစေတည်းဟုဆိုပြီးမှ သူ၌ပါသော လူများနှင့်တကွရှုရိလူတို့ကိုစစ်တိုက်ခြင်းငှာချင်းသွားသောအခါရှုရိလူတို့သည် ပြေးကြ၏ရှုရိလူတို့ပြေးသည်ကို အာမုံအမျိုးသားတို့သည်မြင်လျင် သူတို့သည်လည်းအဘိရှဲရှိမှပြေး၍မြို့တဲသို့ဝင်ကြ၏ယောဘသည်လည်းအာမုံပြည်မှထွက်၍ယေရုရှလင်မြို့သို့ ပြန်သွားလေ၏အငယ်၅မှ၁၉ ရှုရိလူတို့သည်ဣဒေလမျိုးသားရှေ့မှမိမိတို့ရှုံးသည်ကိုသိမြင်လျင် တဖန်စည်းဝေးကြ၏ဟာဒဒေဆန်မင်းသည်လည်းဆေလွတ်၍မြစ်တစ်ဖက်၌နေသော ရှုရိလူတို့ကိုခေါ်သည်ဖြင့်သူတို့သည် ဟေလံမြို့သို့ရောက်လာကြ၏ဟာဒဒေဆာခန့်ထားသောဗိုလ်ချုပ်မင်းရှောဘက်သည်လည်းအုပ်ရ၏ထိုသတင်းကိုကြားလျင်ဒါဝိဒ်သည်ဣဒေလမျိုးသားအပေါင်းတို့ကို စုဝေးစေ၍ ယော်ဒန်မြစ်ကိုကူးသဖြင့်ဟေလံမြို့သို့ရောက်လေ၏ရှုရီလူတို့သည်ဒါဝိဒ်တစ်ဖက်၌စစ်ခင်းကျင်း၍တိုက်သောအခါဣဒရေလအမျိုးသားရှေ့မှပြေးကြ၏ဒါဝိဒ်သည်လည်းရှုရီမြင်းယထာစီသူရဲ9000ခြေသည်သူရဲ4000တို့ကိုတတ်၍ဘိုလ်ချုပ်မင်းရှောဘက်ကိုလည်းထိခိုက်သဖြင့်သူသည်ထိုရ၌သေ၏ ဟာရဒေဇာ၌ကျွန်ခံသောမင်းကြီးအပေါင်းတို့သည်ဤဒေလအမျိုးရှိမှမိမိတို့ရှုံးသည်ကိုသိမြင်လျင်ဤဒေလအမျိုးနှင့်မိတ္တဟာယဖွဲ့၍ကျွန်ခံကြ၏ထိုတို့ရှုရီလူတို့သည် နောက်တဖန်အာမုံအမျိုးသားတို့ကိုစစ်မကူဝွင့်ကြ